အမှန်လိုက်၍မှတ်ခိုက်မှာပင်ယုံနာမြေဉာဏ်စဉ်ပေါက်နိုင်သည်နိဗ္ဗာန်ရောက်နိုင်သည်ဖြစ်ခြင်းလို့ဖြစ်ခိုင်မှန်မှန်လိုက်၍မှတ်ခိုက်မှာပင် ပြောနိုင်ဘူးလားမဖြစ်သေးတဲ့နာယုတ်ကိုလည်းမရှုမနေတဲ့ဒီတဏနာကမေယနာပတိကင်ကအနာဂတံဝိသဒီလာပိနန္ဒအပတိသနာဂရပစုပန်နိသယတမသတ္တတတဝိပသရိအသဟိရံအသင်္ကုပတဝိရမနုပြုကြီးဖြစ်ပြယုံနာကိုလည်းရှုမပွားများအထုနေရင်တရားမမြင်ဘူးတဲ့မဖြစ်သေးမပေါ်သေးတဲ့ယုံနာကိုလည်းပဲမျှော်တလဲလဲနဲ့ရှုမပွားများအထုနေရင်လည်းမမြင်ဘူး ဖြစ်စေယုံနံကိုတော့ပြုမှတ်ပွားများရင်ဖြစ်တဲ့အတိုင်းမြင်သွားနိုင်ပြီဖြစ်တာကိုမြင်ခဲ့များအဲဒီဖြစ်တာကိုဖြစ်တဲ့အတိုင်းရှုမှတ်ပါဖြစ်တာအမှန်ဖြစ်တဲ့အတိုင်းမှနေတာအမှန်အဲဒီဖြစ်တာကိုဖြစ်တဲ့အတိုင်းမှန်မှန်လိုက်ပြီးရှုမှတ်နေယုံနာမြင်လာနိုင်ပြီမှန်မှန်လိုက်ပြီးတော့သူ့လိုတိုင်းမမှတ်ရဘူးနော်ငါသဘောနဲ့မှတ်ရမှာသူ့သဘောတိုင်းမှတ်ရမှာသူ့သဘောတိုင်း သင်္ခါရကသင်္ခါရကိုသင်္ခါရပါသင်္ခါရဝိပဿနာသမသတိဝဝတာပင်တိပရိကဏတိပရိစေနာနေတိကဏတော့ဒိဋ္ဌိသမုဂ္ဂသနာနာမဟောတိမာနသမုဂ္ဂသနာနာမဟောတိနိကံဒီသမုဂ္ဂသနာနာမဟောတိဆိုတဲ့ဝိတုဒ္ဓိမေသာဝတ္တမလာတဲ့အတိုင်းဒီကုမဖြစ်နေတာဒီယုတ်သင်္ခါရနာသင်္ခါရရှိပဲ ကောင်းမဟုတ်ဘူးအကောင်းမှဖြစ်နေတာဒီရုပ်သင်္ကာရနာသင်္ကာရရုပ်ခန္ဓာနာခန္ဓာရှိပဲအကောင်းပါသေးလားအကောင်းကိုခန္ဓာကိုရုပ်ခန္ဓာကိုနာခန္ဓာကိုတော့သွားတော့ရင်ပရမတ်ပါအကောင်ကြီးတဲ့ရောက်နေဘူးလားပညာပရမတ်ကွဲပါမလားအကောင်နဲ့ ပရမနဲ့အတူတူသို့ထားရင်လည်းပဲအာထုတုမှာကုယကာရဖြစ်တတ်ပြီးဒါကြောင့်အကောင်ကအကောင်ပဲပြင်းရပဲအကောင်မှဖြစ်နေတာကပရမပဲအာယုန်နဲ့စိတ်ကယုတ်သင်္ကာရနာသင်္ကာရပဲဖြစ်တိုင်းဖြစ်တိုင်းမှတ်နေတာသင်္ကာရဝသင်္ကာရဝပသန္တိ ဖြစ်တာကိုဖြစ်တဲ့တဲ့ရုပ်သင်္ခါရဖြစ်နေတာကိုရုပ်သင်္ခါရဖြစ်တဲ့အတိုင်းမှတ်နေတာလဲသင်္ခါရပဲအမှတ်ခံရတာလဲသင်္ခါရပဲသင်္ခါရကိုသင်္ခါရကမှတ်နေရင် ဒိဋ္ဌိငါမာနငါတဏှာငါဆိုတဲ့ငါဆုံးငါတွေဟာအလိုလိုကင်းကွာမသွားပြီဘူးလားအလိုလိုကင်းကွာသွားသည်သင်္ခါရကသင်္ခါရကိုပဲကျွမ်းပွားများအာထုတ်နေလျင်ပိန်ချနေလျင်သိသိနေလျင် ငါသုံးငါကင်းကွာကုန်စေဒါဖြစ်တာကိုဖြစ်တဲ့အတိုင်းမှတ်နေရင်တဏှာငါမာနငါဒိဋ္ဌိငါသူကလည်းသူကွာမသွားဘူးလားကိုကကွာအောင်လို့လုံးနေရအောင်မလားသူသဘောကိုသူသဘောတိုင်းဖြစ်တာကိုဖြစ်တဲ့အတိုင်းမှန်မှန်လိုက်ပြီးမပြတ်လိုက်ပြီးအထုတ်နေသူမှသာလျှင်ဖြစ်တဲ့သဘောကိုမြင်တဲ့ညာပေါ်မလာဘူးလား ဉာဏ်မြင်ရောက်မှသာလျင်ဝိဇ္ဇာပြောက်ဝိဇ္ဇာပြောက်မှသာလျင်ငါပြောက်ငါပြောက်မှသာလျင်ဒိဋ္ဌိပြောက်ဒိဋ္ဌိပြောက်မှသာလျင်တဏှာပြောက်တဏှာပြောက်မှသာလျင်မာနတွေအလိုလိုပြောက်သွားပြီဗျာဉာဏ်မြင်ရောက်သူတဲ့ဉာဏ်မြင်ရောက်တော့သမာဓိသီလကပါမသွားပြီဘူးလားလောဘဒေါသမောဟကိလေသာလည်းပဲကွာသွားသည် ညာမြင်ရောက်တော့အဝိဇ္ဇာကင်းမသွားဘူးလားမသွားပါဘူးဗျာအဝိဇ္ဇာကင်းတော့တဏှာရှိဦးမှာလားမရှိပါဘူးဗျာဒေါသကင်းမနေဘူးလားမရှိပါဘူးဗျာကိလေသာကင်းတဲ့အကျဉ်မျိုးမှသာလင်သီလမျိုးမှသာလင်သီလစင်ကြယ်တဲ့အဓိသီလခေါ်သည်ဝိပဿနာစိတ်တုပ္ပါခိုက်တန်းနဲ့ဖြစ်ပေါ်တဲ့လောဘဒေါသမောဟမဖြစ်အောင်စောင့်တဲ့သီလမျိုးမှသာလျင်အဓိစိတ်သီလအဓိစိတ်တာအဓိပညာခေါ်သည် လက်ကကျင်းပါတွေပါမနေဘူးလားဓမ္မဓမ္မဓမ္မပါနေပြီညာမြင်ရောက်တိုင်းရောက်တိုင်းငါစဉ်ပျောက်ပျောက်နေပြီသင်္ခါရကိုသင်္ခါရဖြစ်နေတာသင်္ခါရမှတ်နေတာသင်္ခါရသင်္ခါရသင်္ခါရချင်းချင်းမှတ်သွားရင်ငါပါသေးသလားဒီတဲမှာငါတဲလို့ရအောင်မလားသူသဘောဘုသူသဘောတိုင်းဖြစ်တာကိုဖြစ်တဲ့အတိုင်းမှန်မှန်လိုက်မှတ်မှတ်သွားလိုက်တာသူသဘောပဲညာမြင်သွားတယ် မမြဲတာမတည်တာပေါက်ပြန်တာကိုကအပိုင်းပဲပြတ်နေရအောင်မလားပြတ်ပါဘူးဗျာချုပ်ပြတ်တယ်မမြဲတာမတည်တာအစဉ်ပြတ်တာရုပ်အစဉ်နာစဉ်အပြတ်ပြတ်ခြင်းအောင်သူညာနဲ့သူမြင်သွားရမယ့်ဥစ္စာကိုကိုကတမင်လုပ်ပြီးတော့ရုပ်အစဉ်နာစဉ်ပြတ်အောင်ဖြတ်ပြပြီးအထုတ်တဲ့အလုပ်သည် ပေါ်လာမဲ့ဉာဏ်ကိုညာဖြင့်သာလျှင်အပြတ်ပြတ်သံတတိရုပ်အစဉ်အပြတ်ပြတ်တင်အောင်နာစဉ်အပြတ်ပြတ်တင်လာတဲ့ထင်လာမဲ့ဉာဏ်ကိုမထင်နိုင်အောင်မပေါ်လာမရောက်လာနိုင်အောင်ကိုကဖြတ်ဖြတ်ပြီးတော့အာထုတ်တာဉာဏ်ကိုပိတ်ပြီးတော့အာထုတ်တဲ့နည်းလို့မပြောနိုင်ဘူးလားဒါကြောင့်မင်းဘုန်းသူတော်ဘုရားရဲ့မိန့်ကြားချက်ရန်ကုန်မင်းဘုန်းဆရာတော်ဘုရားရဲ့မိန့်ကြားချက်တရားအာထုတ်တာကွယ်တဲ့ သူသဘောကိုသူသဘောတိုင်းမတွေးမကြံမဝေဖန်ပဲမှန်မှန်လိုက်၍ကျွမ်းမနေတဲ့အကျင့်သည်ညာပေါ်ပေါက်ပြီးတော့ကိလေသာပျောက်နိဗ္ဗာန်ရောက်အောင်အာထုတ်တဲ့ဤကိုယ်စီယခုတော့ပေါ်လာရောက်လာမဲ့ညာတွေကိုပိတ်ပြီးတော့စီးပြီးတော့အပြပြထင်အောင်သံတတိပြတ်အောင် ရုပ်အစဉ်အပြပြထင်လာအောင်အာထုတ်တဲ့ဤသည် ပေါ်လာမြင်လာမဲ့ညာကိုမပေါ်နိုင်အောင်ပိတ်ပြီးတော့အာထုတ်တဲ့နည်းစီညာပိတ်ပြီးအာထုတ်တဲ့နည်းဖြစ်နေတဲ့အတွက်ကြောင့်ရုပ်အစဉ်လည်းပဲကိုယ်အလိုနဲ့ဖြတ်နေသူလို့မပြောနိုင်ဘူးလားမှန်ပါဗျာညာကမြင်သွားရမယ့်ဥစ္စာကိုယ်ကဖြတ်နေတော့ကိုယ်လိုပါမနေဘူးလားမှန်ပါဗျာအဲဒီပုဂ္ဂိုလ်မျိုးစီငြိမ်းတာအေးတာပဲတွေ့မယ်ဝိပဿနာညာမပြည့်မဲ့သောပူဇော်မကြနိုင်ဘူး သမာဓိငြိမ်သမာဓိငြိမ်ပဲဖြစ်မယ်တဲ့အဲ့ဒီသမာဓိငြိမ်စိတ်တည်နေတာငြိမ်နေတာလို့ထင်နေတဲ့ပုဂ္ဂိုလ်ဒီအေးလိုက်တာငြိမ်လိုက်တာရှင်းလို့လင်းလို့လို့ဒီလိုထင်နေရင်မမရောက်နေသူတော့မပြောနိုင်ဘူးငြိမ်နေတာအေးနေတာရှင်းနေတာပဲလို့စိတ်ရင်ရှင်းနေတာဘလို့လဲစိတ်ငြိမ်နေတာဘလို့လဲစိတ်အေးနေတာဘလို့လဲစိတ်သဘောကျတာဘလို့လဲစိတ်ချမ်းသာလိုက်တာဆိုတာဘလို့ဆိုတာလဲစိတ်ကိုယ်ဆိုတော့ စိတ်ကတော့နာပြစ်မနေဘူးလားအဲ့ဒီနာကိုပဲရေချမ်းသာနေတဲ့နာအေးနေတဲ့နာငြိမ့်နေတဲ့နာသဘောကျနေတဲ့နာရှင်းနေလင်းနေတဲ့ညာပဲနိဗ္ဗာန်ပဲဆို သွားတင်တော့မမားပြီဘူးလားအဲ့ရမမှားကိုတဲ့သမထနဲ့ပဲသွားရိုင်သွားပြီးတော့ငြိမ့်တာအေးတာပဲသွားတွေ့တတ်တယ်ကိုယ်တဲ့ဒါသတော်ဘုရားရဲ့ဟောလား ယခုတော့ဖြစ်တာကိုဖြစ်တဲ့အတိုင်းမြင်သွားတော့ရုပ်အစဉ်ရဲ့တမန်နဲ့တမန်မတူတာယုံနဲ့တာယုံမတူတာကိုညာကအပိုင်းပိုင်းမြင်မသွားဘူးလားမှန်ပါပါရုပ်အစဉ်ဖြတ်တာမြင်တဲ့အတွက်ကြောင့်အစဉ်ပြနေတာကိုညာနဲ့သာဖြတ်လို့ရသည်ကိုယ့်အကိုဖြတ်လို့ရပါမလားမှန်ပါပါ အစဉ်ပြတ်တာကိုမြင်တဲ့အတွက်ကြောင့်လက္ခဏာမြင်သည်လက္ခဏာမြင်အောင်လဲကိုလို့နေတာမှားသည်သူညာနဲ့သူအပိုင်ပိုင်မှတ်တယ်အားလဲရှင်းမနဲ့နောက်မှမတူတာယုံနဲ့တာယုံမတူမှတ်ရအာယုံနဲ့တခုနဲ့တခုမတူအဲလိုမတူမတူဘူးလို့မြင်လာတာဒီအစဉ်ပြတ်တဲ့ကြောင့်အစဉ်တွေပြတ်လို့လဲအခဲကနာကြည်တယ်လို့မပြောနိုင်ဘူးလားသံတတိပြတ်တယ်ဟိုတုန်းကအတန်သံပဲအတန်ကလည်းခြိလိုက်တာလို့ နောက်တော့ကြားတယ်လို့မှတ်လာတော့အသံကလည်းပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်နဲ့တရားလည်းတရားရှိသံနဲ့နောက်သံမတူမဆက်တော့ဘူးဆိုတော့အသံအပြက်ပြက်တင်တော့အသံဘောရုပ်ပေါ်မှာနှိစ္စတင်ပြီး မနေတဲ့စိတ်ကလည်းဓမ္မနဲ့ဓမ္မမတူတဲ့တွေ့ကြောင့်နံပေါ်မှာလည်းနိစ္စညာကထင်မသွားပြီဘူးလားမသွားပါဘူးရုပ်စင်နာစင်ကိုယ်ကဖြတ်လို့ရပါမလားမရပါဘူးအပြပြတ်တင်အောင်နိစ္စတင်အောင်ဒုက္ခတင်အောင်အစိုးမရတင်အောင်ကိုယ်ပြတ်နေတဲ့အလုတ်တိညာကိုပိတ်ပြီးတော့အာထုတ်နေတဲ့နေခေါ်သည် ညာမြင်မပေါက်ပဲနဲ့နိဗ္ဗာန်မရောက်နိုင်တဲ့ဤကိုယ်ဒီအဲ့ဒီလိုယခုတော့ပြစ်တာကိုပြစ်တဲ့တိုက်မှတ်နေတယ်မှန်မှန်လိုက်ပြီဆိုတော့မေသိမပရိပဒါတဲ့ရောက်နေဘူးလားမှန်ပါပါဘုရားမှန်မှန်လိုက်ပြီပြစ်တဲ့တိုက်မှတ်လာတော့ပြစ်တဲ့သဘောကိုမြင်တဲ့ညာရောက်လာပြီပြစ်တာမြင်တဲ့ညာပြစ်တာမြင်တဲ့ညာကိုဘာညာခေါ်လဲနာမရအပြစ်နာယုတ်ကိုမြင်ပြီးတဲ့နောက်ဖြစ်ယုတ်ကြောင့်နာဖြစ်သည်နာကြောင့်ယုတ်ဖြစ်သည်ဆိုစိတ်ကထင်မလာဘူးလားမှန်ပါပါ ဒီအာယုန်ဒီပေါ်လာတော့လိုက်လိုက်မှနေရတာပဲဒီအာယုန်ဒီတာမပေါ်ရင်တို့မှတ်ရတော့မှမဟုတ်ဘူးယခုတော့ပေါ်ပေါ်လာလို့မှတ်နေရပြီပေါ်ပေါ်လာတာကရုပ်အကြောင်းမမနေရတာကနာကျူရုပ်ကြောင့်နာဖြစ်သည်လှုပ်ခြင်းလို့လှုပ်ရသည်လှုပ်လို့နေရတာလှုပ်ခြင်းလို့ပဲလှုပ်ခြင်းတဲ့တဲ့မှာလဲငါမပါလှုပ်တဲ့တဲ့မှာလဲငါမပါ လှုပ်ခြင်းလို့လှုပ်တာပဲနာကြောင်ရုပ်ဖြစ်နေတာပဲလို့ဒီလိုမြင်လာတော့အကြောင်းကျိုးကိုသိသိတဲ့ညာမြောက်မလာဘူးလားအဖြစ်မြင်တာဘယ်သူကမြင်တယ်ညာအကြောင်းကျိုးသိသိတဲ့အကြောင်းအကြောင်းကိုသိသိတာဘယ်သူကသိသိတယ် အဲလိုညာမြင်ရောက်လာတော့နောက်တော့အကြောင်းမမြဲအကျိုးမမြဲနာမမြဲရုပ်မမြဲတာတွေမြင်သုံးသတ်တာဘယ်သူကသုံးသတ်တယ်မမြဲတာသုံးသတ်တာလည်းညာပဲဆင်းရဲတာသုံးသတ်တာလည်းညာပဲအဆိုးမရတာသုံးသတ်တာဘယ်သူကကိုကအလိုလျောက်စိတ်ကူးနဲ့သုံးသတ်နေတာပါသေးသလား ညာပြက်မြင်နေသည်မဆရာလည်းမမြဲမနေတာလည်းမမြဲမမြဲတာကိုမြင်သည်အနိစ္စပင်ကူအမြင်ညာစုဒုက္ခအနတ္တကိုအထင်ညာစုမမြဲတာကိုဒိဋ္ဌမြင်လာရင်မမြဲတဲ့သဘောတရားစီမပိုင်တာမပိုင်တဲ့သဘောတရားပဲဆိုညာထင်မသွားဘူးလားမှန်ပါပါဘုရား အဲဒီလိုတင်မြင်သွားတဲ့ကံကြောင့်ဖြစ်တာလည်းမြင်ပြီးဖြစ်ပြီးတော့ပျောက်ပျောက်သွားတာကိုလည်းအဖြစ်ပြက်ကိုမြင်တဲ့ဉာဏ်တဏှာကရောက်မလာပြီကွာအစလည်းမြင်ပြီးအဖြစ်မြင်ပြီးတဲ့နောက်အဖြစ်လည်းမြင်ပြီးအဖြစ်မြင်တာလည်းဉာဏ်ပဲဖြစ်ပြီးတော့ပျောက်သွားတာမြင်တာလည်းဉာဏ်ပဲဖြစ်ပြက်မြင်သွားပြီကွာအဖြစ်ပြက်မြင်တာဘ누구ကမြင်တယ်ဉာဏ်ပါ လိုက်စုဖြစ်ဖြစ်မြင်သည့်ကဝိယောဂီဖြစ်ဖြစ်မြင်သည့်ကဝိယောဂီလူဖြစ်ကျိုးနာမြတ်လှလေပြီလူဖြစ်ကျိုးနာမြတ်လှလေပြီမသိဖြစ်ဖြစ်အသက်တာရှိမသိဖြစ်ဖြစ်အသက်တာရှိမမြတ်လှဗုဒ္ဓဟောခဲ့သည်မမြတ်လှ จิตเจမြင်သည်ကဝိယောဂီအဲ့ဒီဖြစ်တာဖြစ်တာဘယ်မှာမြင်ရမလဲမြင်တုံမှာမျက်စိမှာဖြစ်ဖြစ်နေတာမြင်ရမယ်ကြားတုံဖြစ်ဖြစ်နားတုံဖြစ်ဖြစ်စားတုံထီတုံထိုင်မှဖြစ်ဖြစ်သွားတော့ဖြစ်ဖြစ်မမြင်တော့သူတရားမှန်နိုင်ပါမလားမှန်ပါပါတချမ်းပဲကြီးဖြစ်နေဆိုင်တချမ်းပဲကြီးတို့ကကုံလုံးမှဒီစိတ်နဲ့အာယုံဖြစ်တိုင်းဖြစ်တိုင်းညာကမြင်ရမယ်ပြည်ပြီးပြောက်သွားတာလည်းမြင်ရမယ်အဲ့လိုမြင်နေတဲ့ပုဂ္ဂိုလ်သည် လူဖြစ်ကျူနာပြီတဲ့လူဖြစ်ကျူနာပြီယောဇဝဇပရဏိဝေအပ္ပသဥတ္တယပယံဧကာစီတာသေယောပသတောဥတ္တယပယံဆိုတဲ့ဒီလိုညာမျိုးမရဘူးဆိုရင်လူဖြစ်ကျူမနာကိုအသက်တရားတစ်ထောင်ကြီးနေပေမဲ့အလကားလူ အလကားလူထဲရောက်နေတော့မခက်ပြီဘူးလားသာသနာနဲ့တွေ့ကြုံနှပ်ပါမလားလူဖြစ်ကြုံကနှပ်ပါမလားလူဖြစ်ကြုံနှပ်ဖို့ရေးမကြည့်ပြီဘူးလားလူဖြစ်ကြုံနှပ်အောင်ဖြစ်ပြက်ကိုနေတာကိုလည်းမြင်ရမယ်ဖြစ်တဲ့အကြောင်းကိုလည်းသိသိရမယ်မမြဲတင်ရတာကိုလည်းသုံးသပ်တဲ့ဉာဏ်ရရမယ်ဖြစ်တာဖြစ်တာကိုလည်းမြင်တဲ့ဉာဏ်စကံကိုလည်းရောက်လာရမယ် အဲလိုညာရောက်မှသာလျင်လူပြည့်စုံနတ်လာသည်လက်သူဖြစ်ပြမြင်သည့်ကဝိယောဂီဖြစ်ပြမြင်သည့်ကဝိယောဂီလူဖြစ်စုံနာမြတ်လာလေကြီးလူဖြစ်စုံနာမြတ်လာလေ မသေးဖြစ်ပြအသက်တာရှိဖြစ်ပြကိုမသိတာကိုဆိုတာမသိဖြစ်ပြအသက်တာရှိမမြတ်လာဗုဒ္ဓဟောခဲ့သည်အဲလိုညာမြင်ရောက်တော့မြင်တော့ဖြစ်ဖြစ်အဲဒီကြားတော့မှလည်းဖြစ်ဖြစ်မြင်ရမယ်တဲ့အဲလို မြင်တုံးဖြစ်ဖြစ်ကြားတုံးဖြစ်ဖြစ်မှတ်နေတဲ့ပုဂ္ဂိုလ်မှာဉာဏ်ကမြင်မြင်သွားတော့ဉာဏ်မြင်ရောက်နေတဲ့အတွက်ကြောင့်ငါတဲ့ငါဆွဲတွေပျောက်သည်မြဲတာတွေလည်းသင်နေတဲ့အထင်တွေပျောက်သည်ချမ်းသာလည်းပျောက်သည်ချမ်းသာတင်တာလည်းပျောက်သည်အကုန်လုံးပျောက်သည်အဲလိုညာမြင်ရောက်လာတော့နောက်တညာပေါ်လာပြန်သည်ဖြစ်တာမမြင်ပဲပြက်တာရှိမြင်တဲ့ညာတညာကရောက်မလာပြန်ဘူး ပြက်တာကြီးမြင်လာတယ်ပြက်တယ်ဆိုတာမဖြစ်ဘဲနဲ့ပြက်လို့ရပါမလားမရပါဘူးဗျာအဲ့ဒီပြက်တဲ့အဲမှာဒီကိုယ်ကောင်ပါအောင်မလားမပါဘူးဗျာဥမာဖြစ်နေတဲ့အာယုံပြက်မှန်းနေတဲ့စိတ်ပြက်နေတာကိုညာကမြင်မြင်နေသည်ရုပ်ပြက်နာပြက်ဆိုတာအဲ့ရကိုခေါ်တဲ့ရုပ်ပရမလည်းပြက်နေတာကိုမြင်ပြီးနာပရမလည်းပြက်နေတာကိုနှစ်ပါးစုံညာပြက်နေတာကိုညာကမြင်နေသည် အဲ့ဒီပြက်တယ်ဆိုတာဖြစ်လို့ပြက်သည်ဒါမဲ့သူဉာဏ်မှာဖြစ်တာမမြင်ဘူးအပြက်ကြီးသာမြင်သွားသည်အပြက်ကြီးမြင်နေတယ်အဲ့လိုအပြက်ကြီးမြင်တာဘလူကမြင်တယ်ညာအပြက်ဆိုတာကဘင်ကမြင်နေတာကညာအပြက်မြင်တဲ့ညာကိုဘင်ကညာတော့မရမောပြီဘုလားအပြက်မြင်နေရတဲ့ပုဂ္ဂိုလ်စီတို့အပြက်ပေါ်မှာဘေးသင်မလားပြီဘုလား အပြက်ကူပေးတင်လာတာဘယ်သူကထင်လဲ အပြက်ပေါ်မှာ အကောင်းတစ်ခုမှမမြင်ဘူးအကောင်းတာတစ်ခုမှဒီကူမှပြက်နေတဲ့အတွက်ကြောင့်ကောင်းမှုတာတစ်ခုမှမရှိဘူးအဆိုးကြီးပဲထင်တာဘယ်လိုတင်လဲမှန်ပါဗျာအဆိုးကြီးထင်တာအပြစ်မြင်တာလဲအာရိနဝညာဆိုတာအဆိုးမြင်တဲ့ညာကောတိဒီကိုတစ်သက်လုံးကောင်းလာခဲ့တာယခုဒီညာရောက်တော့ကောင်းတာတွေ့ပြီလားတွေ့ပါဗျာအဆိုးကြီးပဲ ဒီတဲမှာလှတာပတာသိတဲ့အထင်အောင်မလားမရှိပါဘူးဗျာဘာမှကောင်းတာမရှိဘူးမကောင်းတာကြီးပဲအဆိုးကြီးပဲအပြစ်ကြီးပဲ အပြစ်တွေပုံဖြစ်နေတဲ့မပြတ်ဖြစ်နေတဲ့ခန္ဓာကိုယ်နာယုတ်ခန္ဓာကိုယ်တို့ညာဉာဏ်ရောက်လာတော့အဲ့ဒီအပြစ်ပေါ်မှာညီငွေတဲ့ညာညာရောက်မလာဘူးလားညီငွေတာညာကညီငွေတယ်အပြစ်မြင်လို့ညီငွေတယ်တက္ကမကြီးနဲ့တက္ကမကြီးမတက်လို့ညီငွေတာကိုနေဗိဒညာကောက်လို့ရပါမလားအဲ့ဒါမတက်လို့ပြစ်တာမကြည့်ကြဘူးကြည့်နေရတာညီငွေတယ်အတူနေရမှာညီငွေတယ်အဲ့ဒါနေဗိဒညာလို့ပြောနိုင်ပါမလား ညီကိုတို့တော့ဆင်းမသွားနဲ့ဆင်းသွားရင်တော့အပြန်ရခက်တယ်အဲဒီအလမထဆွေမျိုးအိမ်သွားလဲတရက်နှစ်ရက်ပဲကျွေးမှနာမကျွေးနိုင်ဘူးသူ့မှာလဲသူ့မှာလဲချစ်ချစ်ခုတ်ခုတ်နဲ့စားနေရတော့သူလူတယောက်ကိုလာရင်လည်းတာဝန်ကြီးတယ်ပြီးတော့ပြန်လဲပြန်ကျင်တယ်ပြန်ရလဲခက်တယ်အသွားလွန်အပြန်ခက်တယ်အဲ့ဒီညီငွေမျိုးကနိဗ္ဗာန်ရလားဒုက္ခရောက်သလားဒုက္ခရောက်ပါဘူး အပြက်ပေါ်မှာညင်းငွေတာလဲညာပဲအပြက်ကိုညင်းငွေတဲ့အတွက်ကြောင့်အပြက်ကလွတ်ကျင်တာဘယ်သူကလွတ်ကျင်လဲအပြက်တရားတွေကလွတ်ကျင်တာပဲညာပဲလွတ်အောင်ဆင်ခြင်တော့ဘယ်သူကဆင်ခြင်လဲအပြက်ကလွတ်အောင်ဆင်ခြင်တာပဲညာပဲဆင်ခြင်လို့မလွတ်ပြန်တော့အပြက်ကိုပဲအလိုက်နဲ့ကြည့်နေတာဘယ်သူကကြည့်နေရလဲညာပါဗျာ အပြက်ကိုလည်းချစ်လို့မရဘူးမုန်းလို့လည်းမလို့ဘူးသာသူသမီးသူဖြစ်လာတယ်လို့လမ်းတရေဖြစ်လာတယ်လို့နင်းကြတော့လည်းသင်မသွားဘူးအချိန်တန်သကောင်လောက်မှလည်းတက်ပြီးတော့မိဖို့ကြောင်ဝင်ပြီးတော့စားခြင်းစားနေတဲ့သာသူများရတတ်လို့အဖေကလည်းပြောလို့မရခံရိုက်မှလည်းသူ့ရတာအမေကလည်းမပြောနိုင်ဘူးလို့ပဲ ဟဲ့နင်လည်းမပြောနဲ့ငါလည်းမပြောနဲ့ပြောရင်လူကြားတယ်ဒီလိုပဲကြည့်နေတော့ဆိုတဲ့သဘောမျိုးရောက်နေပါအဲ့ဒါလည်းဒုက္ခရောက်လဲချစ်လို့လည်းပဲသားလည်းသားဖြစ်တယ်ချစ်လို့လည်းမချစ်လည်းမချစ်နိုင်တော့ဘူးမုန်းလို့လည်းဆင်းမမသွားပဲပြန်ပြန်တက်လာတော့ဒုက္ခကိုရောက်မနေဘူးလားအဲ့ဒီအပြည့်ပေါ်မှာညာဖြင့်အလိုက်ပင်မဖြစ်မမုန်းအလိုက်ပင်ကြည်နေရတာလဲညာပဲအဲ့ဒီလိုကြည်နေရကြည်နေ အဖြစ်ဒီများများနေတာကိုညာကထူးထူးကဲကဲပူပြီးတော့မြင်မလားပြီလားမြင်ပါပါဗျာထူးပြီးတော့ညာကပိုးပြီးတော့မြင်လာတော့ညာမြင်ရောက်လာတယ်အညာအမြင်လေးထူးလာတဲ့အတွက်ကြောင့်အဲဒီကမှာကိလေသာတရားတွေဟုပရိကံဥပဇာအလုလုံးစုတဲ့ညာသုံးချက်ဖြင့်တကားတဲ့ရုပ်ကိုယ်နာပေါ်မှာကိလေသာနှလားမထူနိုင်အောင်သုံးချက် ထဲမြဲသွားသည်နဲ့တည်းနဲ့ကိလေသာသည်ပုထုဇဉ်ဘဝတုန်းကလိုဖြစ်ခြင်းကမစွန့်နိုင်တော့ဘူးအာနေမသွားဘူးလားကိလေသာလည်းအာနေပါရောအပြက်ကိုလောရင်မပြည့်တဲ့နိဗ္ဗာန်ကိုအာရုံပြုတဲ့ဉာဏ်တညာရောက်မသွားဘူးလား မပြတ်ဒုရဏယုကိုလွန်၍နိဗ္ဗာန်ကိုအာယုံပြုတဲ့ဉာဏ်ကိုဂေါတရဘူးဉာဏ်ခေါ်သည်ယုံနမိတ်နာနမိတ်ကထား၍နိဗ္ဗာန်ကိုအာယုံပြုတဲ့ဉာဏ်ကိုဂေါတရဘူးဉာဏ်ခေါ်သည်ကိလေသာမထားသည်ဟုယုံနာကလွတ်ပြီးနိဗ္ဗာန်ကိုအာယုံပြုပြီးအာယုံပြုတဲ့ဉာဏ်လည်းချုပ်ပါရောမညာပေါ်မလာပြီလားအဲဒီကမနိဗ္ဗာန်ကိုမြင်နိုင်တဲ့မျက်မှောက်ပြုနိုင်တဲ့မညာပေါ်လာသည်မညာလည်းပေါ်ပါရော ဘဝဆက်ဆက်သံဃာဆက်ဆက်ကလူသွားလျင်အရေးပါသလိုစိတ်ဖြစ်တိုင်းဖြစ်တိုင်းပါလာတဲ့ကိလေသာဇုကြီးမညာရဲ့သွန်တတိကြောင့်လောဘမဖြစ်ပဲချုပ်ငြိမ်မသွားပြီဘူးလားအပယ်ရောက်မဲ့မျိုးတွေအကုန်လုံးကမ်းမသွားပြီဘူးလားမျိုးစည်းတွေလောစားပြည့်တယ်လို့ပိနေစည်းတွေလောစားပြည့်တယ်လို့တခါလောပြည့်တော့ဒီပိနေပဲပိနေစည်းကပေါက်နေအောင်မလားပေါက်မဲ့အပင်ကပါမသွားပြီဘူးလား အကန့်ကဲ့ဒီဖွင့်မဲ့အကန့်ကဲ့ဒီကပါမသွားပြီဘုရားသီးမဲ့အသီးတွေကပါမသွားပြီဘုရားမသီးပဲနဲ့အကုန်လုံးပါသွားရသလိုမသီးရပဲနဲ့တရုဏောရုကောအာဇာတဘလောတမေနာပုရိသောမူလံစိန္ဒီယဒါဝိတုတိမေ သစ်ပင်ကလေးကိုအမြစ်ပါနှုတ်လိုက်တော့အမြစ်ပါပါသွားတော့ဒီပင်ကကြီးနိုင်အောင်လားကြီးနိုင်ပါဘူးဗျာမကြီးနိုင်တော့ဒီပင်ကဖူးနိုင်အောင်မလားဖူးနိုင်ပါဘူးကွင်းနိုင်အောင်မလားကွင်းနိုင်ပါဘူးသီးနိုင်အောင်မလားသီးနိုင်ပါဘူးအကုန်လုံးအစဉ်ဆက်ပြည့်ရမယ်ဥစ္စာအကုန်လုံးပါမသွားပဲဗျာယခုလည်းပဲပြည့်ကွင်းအနုတ္တယဟုအစဉ်လိုက်နေတဲ့အနုတ္တယယခု မြဲတုံကြာတုံနာတုံသာတုံငါးခုပဒနာညာနဲ့တတ်နေတဲ့ဖြစ်ပွင့်အနုတ္တယအသင်္နုတ္တယအဟောင်းနုတ္တယတွေကိုမေညာလည်းနိဗ္ဗာန်ကိုမျက်မှောက်ပြုပါရောဒုက္ခမေညာလည်းနိဗ္ဗာန်ကိုမျက်မှောက်ပြုသည်နဲ့နေတဲ့အစဉ်လိုက်နေတဲ့အဟောင်းနုတ္တယအပဲကြမဲ့အနုတ္တယငငယ်တုန်းကတတ်ခဲ့ဖြတ်ခဲ့တာတွေပေါ့လေမတရားလုပ်ခဲ့တာတွေအဲဒီအကုသိုလ်တွေကကုန်တယ်လို့မတင်နဲ့မေ့ပြောင်းရင် ပြီးတာပဲမပြောက်ဘူး ဒီလိုမညာပညာမရဘူးဆိုရင်သေကာနိမှာဒီစိတ်တွေထင်လာသည်ရှိကပြုခဲ့တာတွေယခုပြုနေရတော့အသစ်သစ်ထင်တာကိုကာမနမိတ်ခေါ်တယ်ရှိကပြုခဲ့တာကာဒီကနေ့မှာရှိကပြုနေရတယ်လို့သိတဲ့မှာထင်နေတာကိုနမိတ်ခေါ်သည်ကာမနမိတ်ခေါ်တယ်ကိုပြုခဲ့တာပျောက်တယ်မတင်နဲ့အသစ်ထင်နေတယ်ဒါလည်းတတ်နေရတဲ့ပိုးသိတဲ့မှာ ဒီကံကြီးမှာထင်နေလာတာကိုနမိတ်ကိုလေရှိကသတ်ပြီးခဲ့သည်ဒါပေမဲ့မပြောက်ဘူးဒီကံကြီးမှာထင်လာပြီအဲ့ဒီထင်လာတဲ့နမိတ်နဲ့သိပြီဆိုရင်အပယ်လေးပါမရေဘူးမရေမိဘုရားကိုယ်နဲ့ကြည့်ဆိုတဲ့ဂတိလာရမယ်ဂတိနမိတ်တွေတကားရောက်လာထင်လာပြန်တော့သုတိတိတ်လည်းကြာရောအပယ်လည်းရောက်ပါရောအဲဒီပဲဝကြစေတတ်တဲ့ကမ္မနမိတ်ကံကမ္မနမိတ်ဂတိနမိတ်တရားမသင်ဘဲနဲ့ ထင်မဲ့ဥစ္စာလည်းမထင်မနဲ့မဖြစ်ပဲကျုံချင်းမသွားဘူးလားမဖြစ်ပါဘူးဗျာကျုံချင်းလည်းသွားပါရောမေယိသွန်တတ္တိကြောင့်ဖြစ်ခွင့်နုတ္တယသမှုတ္တယအဟောင်းနုတ္တယအသိနုတ္တယတွေမေယိသွန်တတ္တိကြောင့်မဖြစ်ပဲကျုံချင်းသွားတဲ့အတွက်ကြောင့်မျိုးပြုတ်တယ်မျိုးပြုတ်တဲ့အတွက်ကြောင့်ကိလေသာကကာမဝပြုတ်သွားပြီဆိုရင် အပယ်လေးပါးနဲ့ဖြစ်ရမယ်ခန္ဓာနောင်ဘဝတပတ်ဖြစ်ရမယ်ခန္ဓာတို့ရဲ့အကျိုးကဖြစ်ရအောင်မလားဖြစ်ပါဘူးဗျာအကျိုးလည်းမဖြစ်ပဲကျိုးအကြောင်းလည်းမဖြစ်ပဲကျိုးတဲ့ကြောင့်အကျိုးလည်းမဖြစ်ပဲကျုံငိမ့်သွားတာကိုပင်လျင်ဒုပတောဝုဒ္ဒနာကိလေသာခန္ဓာမှထရခေါ်စီလိုက်သူတရားကြမယ်ဖြစ်ခွင်နုတ္တယသမုဒယကိုပင်ဖြစ်ခွင်နုတ္တယသမုဒယ သဗ္ဗနိုင်မနိဗ္ဗာန်ကိုမြင်သဗ္ဗနိုင်မနိဗ္ဗာန်ကိုမြင်ယေကွေနုတ္တယသမုဒယကိုပင်ယေကွေနုတ္တယသမုဒယကိုပင်သဗ္ဗနိုင်မနိဗ္ဗာန်ကိုမြင်သဗ္ဗနိုင်မနိဗ္ဗာန်ကိုမြင်ယေကွေနုတ္တယသမုဒယကိုပင်ယေကွေနုတ္တယသမုဒယကိုပင် သဗ္ဗနိုင်မနိုင်ပံကိုမြင်ဖြစ်ခွေမသာအမှတ်မထင်ဖြစ်ခွေမသာသူသည်အမှတ်မထင်သူအမှတ်မထင်သူသည်ယုံနာမမြင်သူယုံနာမမြင်သူသည်ပုဂ္ဂိုလ်ထင်သူပုဂ္ဂိုလ်ထင်သူသည်ကိလေသာအဝိဇ္ဇာဖြစ်နေသူအဝိဇ္ဇာဖြစ်ခွင့်ရှိသောပုဂ္ဂိုလ်ထင်လာတဲ့ကြောင့်ပုဂ္ဂိုလ်ထင်တာသည် ကိလေသာအဝိဇ္ဇာဖြစ်ခွင့်ရှိသည်ဒါကြောင့်ပုဂ္ဂိုလ်ထင်သည်တတ္တဝါထင်သည်လောဘလည်းဖြစ်ခွင့်ရှိသည်လောဘဖြစ်ခွင့်ဒေါသဖြစ်ခွင့်ဒါလောဘဖြစ်ခွင့်တရားနာရတာလေဒီတရားကလည်းဘယ်လိုတရားလဲမဟုတ်ဘူးဝိပဿနာဆိုတော့ဒါလည်းမလဲဘူးသိညစ်ပါတယ်ဒီတရားမျိုးနာလည်းမနာကြဘူးအသံကလည်းမကောင်းဘူးအဆိုးကလည်းဘယ်လိုပဲ ဒီသံမျိုးနဲ့ဒုနာနဲ့မတည့်ပါဘူးဆိုတော့ဒေါသပြုခွင့်ရောက်မလာပြီဘူးလားဒေါသရှိလို့ဒေါသထွက်လာတာပေါ့လောဘရှိလောဘထွက်လာတယ်မောဟရှိလို့ပုဂ္ဂိုလ်တ attva ထင်လာလက်စီထင်လာတာဖြစ်ခွင့်အနုတ္တိယယခုတော့အဲ့ဒီဖြစ်ခွင့်အနုတ္တိယမဖြစ်နိုင်အောင်တတ်နေတာမှတ်နေတာကြောင့်ဖြစ်ခွင့်ကိုသတ်နေတာပြီးအမှတ်တင်အမှတ်တင်တော့ယုံနာမြင်ယုံနာကိုမြင်တော့တညာတညာမြင်သိမြင်သွားပြီဆိုရင် နောက်ဆုံး ကိလေသာဒုက္ခနာဆိုလို့အကျုံးချင်းရဖြစ်တဲ့နိဗ္ဗာန်ကိုရောက်မသွားပြီဘူးလားရောက်ပါပါဘုရားရောက်သွားအောင်လိုက်ဆိုပြစ်ခွင်မသာအမှတ်မထင်ပြစ်ခွင်မသာအမှတ်မထင်နိဗ္ဗာန်အောင်လန်းပေါင်ကန်းသူမမြင်နိဗ္ဗာန်အောင်လန်းပေါင်ကန်းသူမမြင်အမှတ်မထင်နိုင်ုံမမြင်သူသည်နိဗ္ဗာန်ရောက်မဲ့သူလို့ပြောနိုင်ပါမလားပြောနိုင်ပါဘူးနိဗ္ဗာန်မရောက်နိုင်ဘူးဖြစ်ခွင့်ဖြစ်တာကိုမှတ်လို့ဖြစ်ခွင့်ကိလေသာကိုဖြစ်ခွင့်မရအောင် မှန်နေသူသည်သတ်နေသူသည်နိဗ္ဗာန်ကိုရောက်မဲ့သူတဲ့လိုက်သူယကွင်နုတယသမုဒယကိုပင်ယကွင်နုတယသမုဒယကိုပင်သတ်ပြနိုင်မှနိဗ္ဗာန်ကိုမြင်သတ်ပြနိုင်မှနိဗ္ဗာန်ကိုမြင်ယကွယ်မသာအမှမထင်ယကွယ်မသာအမှမထင်နိဗ္ဗာန်အောင်လန်းတောင်းကသူမမြင်နိဗ္ဗာန် ဖြစ်ခွင့်ဖြစ်ခွင့်ဆိုတာကိလေသာဖြစ်ခွင့်စိတ်မှာကိလေသာဖြစ်ခွင့်ဒီစိတ်ဟာသိနေတဲ့စိတ်လိုမထင်နဲ့စိတ်ဟာအစိမ့်သွားမလုံးနဲ့မိပွင့်သွားမယ်မလီချို့တက္ကမကြီးဒေါသကကြီးပါပြီတချို့တယောက်တယောက်မသိတဲ့သူကသွားစားမယ်ဟာရန်ကုန်မိကြတယ်အတူတူပဲနင်ကသွားကြစတာကိုဒီ သူကရန်ကုန်မိကြရန်ကုန်ကသူ့အတိုင်းလူဘာမဖြစ်ဘူးမိကြရတော့ဟုတ်ဆိုတကားကုန်တောက်တော်တာပဲအဲ့ဒီလိုပဲရန်ကုန်မိကြလို့စိတ်ဓာတ်ကစိတ်ပေါက်မယ်လောဘလည်းထွက်လာမယ်ဒေါသလည်းထွက်လာမယ်မောဟလည်းထွက်လာမယ်အဲ့ဒီအရာမထွက်နိုင်အောင်လို့ဒါလှော်လှော်နေတာသတ်သတ်နေတာအဲ့ဒီထဲမှာ ကိလေသာစင်ကြယ်တဲ့အကျင့်စီမှတ်တဲ့အကျင့်ပဲသောကပရိဒေဝလွန်မြောက်တာလည်းအမှတ်ပဲဒုက္ခဒေါမနသချုပ်ငိမ့်တာလည်းအမှတ်ပဲအရိယာမေကူရတာလည်းအမှတ်ပဲဘာမှသလဲပေါ်လာတဲ့အာယုံဆိုတဲ့ပရမကာယကိုမှတ်ပြီးစိတ်ဖြစ်တာကိုလည်းမှတ်ပြီးစိတ်မှတ်တာစိတ်ကံဥပဒနာဉာဏ်သာစင်ရဲ့မှတ်တာဝေနာနုပဒနာသဘောလှူကျင်တာမှတ်တာဓမ္မနုပဒနာလှူကျင်တဲ့သူတွေကလောဘကင်းတယ် လူကျင်တယ်လူကျင်တယ်လူကျင်တာကိုယ်ကလားစိတ်ကလားစိတ်ကပါဗျာလူကျင်တာစိတ်ကလူကျင်တယ်ငါလူကျင်တာလားစိတ်ကလူကျင်တာစိတ်ကလူကျင်တယ်ဟိုနေ့ကသွန်းဒီမှာပြင့်တယ်ကတခါကြီးဒီကတော့ကြောက်ထားတော့ဘောသွန်းအမှုနှုတ်မောတာလားအဲ့ဒီနည်းနည်းလေးဟောခဲ့ပါဗျာဆိုတော့ အားကလည်းနေတော့သွန်ကလည်းဖုံးပြီးသားဘိတ်ကလည်းခတ်တင်းတင်းနဲ့ဟောရမယ်ဆိုတော့မင်းမောစရောဘုရားကြီးမေ့ကြတာစိတ်ထဲကထင်လာတယ်မဖြစ်သေးပါဘူးကိုတော်တစ်ပါးပဲစီမြောက်ခိုင်းမှာပဲသောဖုံပိတိမှာဗိတ္တင်နဲ့ဟောတဲ့ပုဂ္ဂိုလ်တော့မိုက်တာဘာရှိလို့လဲကိုယ်တော်ကြီးက ငါလည်းပဲလူမိုက်တဲ့ရောက်နေမှာသိုးတယ်ကြောင့်မိုက်လည်းသူများမိုက်ပါရင်ငါတော့မမိုက်တော့ဘူးဆိုရင်သာဟောလည်းမဟောနိုင်ပါဘူးနောက်မှပဲကောင်းကောင်းဟုတ်ပြီပါမယ်သူချင်းလားငါလားစိတ်ကလား လူကျင်တဲ့စိတ်ဖြစ်လာတော့ပစ္စည်းနှမျောတာပါသေးသလားမပါတော့လောဘကင်းမနေဘူးလားလူကျင်တဲ့စိတ်ဖြစ်လာတဲ့အချိန်မှာလူကျင်တယ်ဆိုတော့ကိုယ်သဘောကျတဲ့ကျင်ရိုးတဲ့ပုဂ္ဂိုလ်ကိုလူကျင်တော့ဒေါသကင်းမနေဘူးလားလူကျင်တဲ့စိတ်ဖြစ်နေတဲ့အတွက်ကြောင့်လောဘလည်းကင်းနေပြီဒေါသလည်းကင်းနေပြီမောဟတော့မကင်းသေးဘူးလူကျင်တာငါလို့ထင်နေတော့မောဟပါမနေဘူးလား လူကျင်တာကိုမြင်ရမယ်လူကျင်တာမြင်တော့လူကျင်တာနဲ့ငါနဲ့ကွဲမသွားဘူးလားလူကျင်တဲ့စေတနာနံတရားသင်္ခါရခန္ဓာဒုက္ခသစ္စာတဲ့ရောက်မနေဘူးလားသူကျင်တဲ့စေတနာဓမ္မကြီးတွေဆွမ်းလောင်းတာလေလောင်းကျင်လို့လောင်းတယ်လောင်းကျင်တာငါကလားစိတ်ကလားစိတ်ပါပါဗျာအဲဒီလူကျင်တာလောင်းကျင်တာဒီစိတ်ကဖြစ်နေတယ်လူကျင်တာစိတ်ကဖြစ်နေတော့လောဘဒေါသ ကင်းမနေဘူးလားကင်းပါဗျာကင်းတော့မဲ့ပရိယုတ်ထံလောဘဒေါသသာကင်းတယ်အနုတ္တယမကင်းဘူးတချို့လူပြီးတော့ပြန်တောင်းတဲ့ပုဂ္ဂိုလ်ကြားဘူးသေးရဲ့မပေးတော့ဘူးတဲ့ဘုန်းကြီးလူထွက်ကမပေးတော့ဘူးတဲ့ထွက်သွားပြီဟုတ်သူကမပေးတော့ဘူးတဲ့အရင်တော့ကြီးညိုလိုက်တာလည်းတကားတဲ့ ဘောဓိမန္တန်ကိုတော်လူကောဓမ္မိုက်ကြီးကြီးညိုတဲ့တကောကြောင့်တကာကအလွန်အကျွံတော်ရုံတာရုံကိုဓမ္မိုက်တရားဘောဓိမန္တန်တရားနာကျင်တယ်ဆိုတော့ဘောဓိမန္တန်ခံဝပိုင်းဘာဆိုအာမကြီးညိုဘူးသတ္တမဆိုမှာဘောဓိလေးတွေရှင်မန္တန်ရဲ့ရှင်မန္တန်ရဲ့ဆိုတော့သူကသဘောကိုကြားလို့ ဒီကိုလိုမျိုးမှတရားပူရဲကညာပြိုရဲအဲဒီကမိုက်ကလှုပ်လိုက်ပြီးသူတကြွသူတကြွနဲ့ပြောင်းနေတယ်ဆိုဘောလားသင်္ကစားစကပုံမှာအဲဒီတော့ လူကျင်တာစိတ်ကလူကျင်တယ်လူကျင်တာကိုစေနာကိုသည်စိတ်ကဖြစ်လာတာစေနာကိုသည်စေနာတဲ့မှာငါပါလားမပါဘူးလားမပါဘူးဗျာလူကျင်တာစိတ်ကဖြစ်နေတာကိုလူကျင်တာကိုလူကျင်တယ်လူကျင်တယ်လို့တတိကလေးနဲ့လူတရင် လူကျင်တာကိုမှတ်ပြီးတော့လူကျင်ရင် လူကျင်တဲ့စေနာမြင်မလာဘူးလားမြင်ပါပါဗျာ သူကျင်တာနာကစိတ်ကဖြစ်နေတာပဲလို့သူကျင်တဲ့စေနာကိုညာကမြင်လာရင်မောဟကင်းမသွားပြီဘုရားသူကျင်တာနဲ့ငါနဲ့ကွဲမသွားပြီဘုရားသူကျင်တာစိတ်ကဖြစ်နေတာပဲသူကျင်တာစိတ်ကဖြစ်တာပဲငါကဖြစ်တာမဟုတ်ဘူးသာလူအပြင်ပြောရင်လူကျင်တာဒီသင်္ခါရခန္ဓာပဲသစ္စာအပြင်ဒုက္ခသစ္စာပဲ လူကျင်တာရဲ့စိတ်ကဖြစ်တာပဲလူကျင်ရင်လူကျင်တယ်လို့မှတ်လာရင်တတိနဲ့မှတ်နေရင်လူကျင်တာနဲ့လူကျင်တာနဲ့အမှန်နဲ့ရှိလူကျင်တာနဲ့အမှန်နဲ့နောက်လူကျင်တာနဲ့အမှန်နဲ့လူကျင်တယ်လူကျင်တယ်အမှန်နဲ့လူလာရင်အသိရောက်မလာပြီကွာလူကျင်တဲ့ဉာဏ်ပေါ်မှာအသိရောက်လာရင်မသိဘူးပြောင်းမသွားဘူးကွာမသိဘူးပြောက်သွားရင်အဝိဇ္ဇာကွာသည်အဝိဇ္ဇာကွာတော့ နှမျိုးတဲ့လောဘဆိုတဲ့တဏှာကွာမသွားပြီဘလားအနုတယတဏှာကွာတာဟုတ်တာပရိယုတ်တံတဏှာငြိမ့်တာလူကျင်တာပရိယုတ်တံတဏှာငြိမ့်တာမုံမုံတဲ့ဒေါသပရိယုတ်တံဒေါသငြိမ့်တာယခုတော့ညာမြဲလူရောက်တော့ငါထင်လူငါဆွဲလူတွေပြောင်းမသွားပြီဘလားနိဗ္ဗာန်ရောက်နိုင်တဲ့အလူတို့ဘုရားမဟောပြီဘလား ဝိဝတ္တနိသိတအလူ လူကျင်တာကိုလည်းမြင်နေတယ်လူတာကိုလည်းမြင်လာမယ်ငါပါဦးမလားမှန်ပါဘူးဗျာလူပြီးလို့ဝန်တာရာကိုလည်းဉာဏ်ကမြင်သွားကြပြီဆိုရင်ငါပါဦးမလားမှန်ပါဘူးဗျာငါမပါတဲ့အလူညာမြင်လူလို့ဘုရားမဟောပြီလားမှန်ပါဗျာညာမြင်အလူရောက်တော့ငါထင်လူငါဆွဲလူတွေအကုန်လုံးပြုတ်မသွားပြီလားမှန်ပါဗျာ ညာမြလူရောက်တဲ့အတွက်ကြောင့်လူကျင်တာလည်းပဲဖြစ်လူကျင်တာနဲ့နောက်လူကျင်တာမတူလူတာလည်းအရင်လူတာနဲ့နောက်လက်ကလက်ကလူလူနေတာမတူဘူးတော့မမြတ်စေရတာဒီတော့ညာကမြင်မသွားပြီဘူးလားမှန်ပါပါဗျာကိုကတခါတည်းမမြဲစင်ရဲ့အစိုးမရလို့တိတ်ကပါဇက်ကဆိုနေရအောင်မလားမှန်ပါပါဗျာညာမြင်အလုပ်ကိုငါသင်နဲ့လုပ်နေ ရင်မမားပေဘူးလားညာကသာလေလူကျင်တာလဲတလူကျင်တလူကျင်မမြဲလူလူနေတာလဲတလူနဲ့တလူမမြဲလူပြီးတော့ဝန်သာတာလဲဝန်သာတာလဲတဝန်သာနဲ့တဝန်သာရှိဝန်သာတာနဲ့နောက်ဝန်သာမမြဲဘူးညာကမြင်မြင်မသွားဘူးလားမမြဲမမြဲတော့ညာမြင်မမြဲဖြစ်နေရင်ငါထဲမမြဲဒီပါအောင်မလား ငါတင်မမြဲငါတင်စဲရငါတင်အစူးမရနဲ့လုံနေငါငါလုံနေတယ်လို့မပြောနိုင်ဘူးလားငါသဘောနဲ့ငါလုံနေတယ်အလိုတကယ်လို့အမှန်လို့လားအမှားလို့လားညာမြန်လုံးကျူးမှညာဖြင့်မြင်သွားရမှာကူငါတင်နဲ့လုံနေရင်မြင်မဲ့ညာကိုမမြင်အောင်ဒါပြီးပိတ်ပြီးတော့ ခရဝရဗေဒနာတင်နေတဲ့အတင်တော့မပြောနိုင်ဘူးလားညာကမြင်သွားရမှာကိုကအရင်ရှိကတင်နေတော့ဒီညာလာအောင်မလားညာကမြင်သွားရမှာကိုညာကမလာမပေါ်နိုင်အောင်မမြင်နိုင်အောင်ပက်ပြီးတော့အာထုတ်သုံးသပ်တဲ့နည်းတော့မပြောနိုင်ဘူးလားအဲ့ဒီဟာကိုမင်းကွန်စီတော်သရောဘုရားကြီးကခရဝရဗေဒနာငါကတင်တော့သည်ဒါနသုရသံတရား လေတာကြမ်းမရှိတဲ့ခန္ဓာရတန်တရားလေတော့ဘယ်ကြမ်းမှမရှိဘူးကုသိုလ်ပြုရာငါကသာငါသာလဲတော့ဤငါတင်လို့လေတာတဲ့ငါမတင်လေပါမလားမတင်ပါဘူးဗျာ ခရဝရဘိဇနာငါရတင်တို့သည်ခရဝရဘိဇနာလည်းငါနဲ့တင်နေတော့ဝိဇ္ဇာကွာပါမလားမကွာပါဘူးဗျာအဝိဇ္ဇာမကွာရင်နိဗ္ဗာန်အာရုံပြုရလိမ့်မယ်ဆိုတော့မှန်ပါမလားမှန်ပါဘူးဗျာမရဘူးတဲ့ဓမ္မောဟုလည်းမသိဘူးတဲ့ဆိုတော့ဘုရားကြီးကဓမ္မောဟုလည်းအကယ်၍ယုတ်ဓမ္မနန္ဓမ္မကိုသိရင်သူရှင်တဲ့ဇေနာဆိုတဲ့သင်္ခါသင်္ခါရခန္ဓာဆိုတဲ့နန္ဓမ္မကိုသိရင် လူတို့မှာသွန့်လို့လူတဲ့မုံစားစိတ်ကူလည်းမြင်ရင်ဆက်ကတဲ့အမူအရာဆိုတဲ့ယုတ်ကူလည်းမြင်ရင်လူပြီးလို့ဝန်သားတဲ့နန္ဓမကူလည်းအစင်မပြတ်ပြစ်နေတာကိုမြင်လာရင်ဓမ္မသိတယ်တရားသိလာရင်တရားကိုဉာဏ်မြင်ရောက်လာရင်ဓမ္မောသိတယ်ဓမ္မောသိရင်ဓမ္မဤသဘောလက္ခဏာဤဟူအား ထင်မသွားပြီဘူးလားမသွားပါဘူးဗျာဒါကြောင့်ကိုယ်လူနဲ့ကိုတင်နေတဲ့ဥစ္စာသည်ဓမောကူလည်းမသိဘူးသဘောကူလည်းမရိပ်မိကြတဲ့အတွက်ကြောင့်အတ္တနောမတိနဲ့စိတ်စီတိုင်းမဟောသင့်ပေတဲ့သာဝတကျမ်းကြီးကိုပြုတော်မူသောမူလမင်းကွန်စီတော်ဆရာကြီးကယန္တာအရှင်မြတ်ကြီးပဲအဲဒီဆရာဘုရားကြီးရဲ့တပည့်တွေကလည်းတောင် ခြေကူဆရာတော်စုဆိုတာလေယဟန္တာတွေဖြစ်ကုန်တာပဲယဟန္တာဖြစ်တယ်ဆိုတာတော့တိုက်ရိုက်တွေ့ဘူးလားပါပဲတာမူကြည်တော်ဆရာတော်ဆိုတာလည်းပဲယဟန္တာအရှင်မြတ်ကြီးတွေဖြစ်သွားတာပါပဲယခုကန်းဒီတော်ရဆရာတော်ဘုရားကြီးဆိုတာလေဒီဆိုတော်ဘုရားကြီးနဲ့နှစ်ပေါင်းများစွာတရင်သုံးနေတဲ့တို့ရောက်ယဟန်ကိစ္စပြီးနေတဲ့ဆိုတော်ဘုရားကြီးပါပဲ ကြကြနာနာတိမ်တိမ်မွေ့မွေ့ရင်ရင်ကြီးကြီးဖြစ်နေတယ်ဆိုတော့ဒါပရမတ်ပေါ်မှာညာမြင်ပါပြီးတော့သွားတဲ့အတွက်ကြောင့်ပရမတ်မှာလွတ်တဲ့နိဗ္ဗာန်ကိုရောက်သွားတယ်လို့မပြောနိုင်ဘူးလားပရမတ်ကိုမမြင်ရင်နိဗ္ဗာန်ရောက်ပါမလားရောက်ပါဘူးပညာတင်နေရင်မလန်းနိဗ္ဗာန်လန်းကိုမမြင်ဘူးပရမတ်မြင်မှနိဗ္ဗာန်လန်းကိုမြင်တယ်ဒါကြောင့်ပရမတ်မြင်အောင်နိဗ္ဗာန်လိုချင်ရင်ပရမတ်မြင်အောင် သင်အောင်အထုတ်ရမယ်ပရမတ်ကိုကျွမရမယ်ပရမတ်ကျွမရမှာကိုယ်လုံးနဲ့ကျွမရမလားသူဖြစ်သလိုကျွမရမလားသူဖြစ်သလိုဒီကိုမှဖြစ်နေတဲ့ရုပ်ပရမတ်နာပရမတ်ကိုဖြစ်တိုင်းဖြစ်တိုင်းအစိုးဖြစ်ဖြစ်ကောင်းဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းကျွမနေရင်ဖြစ်တာကိုဖြစ်တဲ့အတိုင်း ဖြစ်တာမှဖြစ်တဲ့အတိုင်းမှနေတာမှမှဖြစ်တာကိုမှတိုင်းမှနေရမှမြင်မသွားဘူးလားအမှန်မြင်တာပဲဒီမြင်မှလည်းနိဗ္ဗာန်ရောက်အောင်တကားလည်းတောက်ကြောက်မြင်မသွားဘူးလားဉာဏ်ဉာဏ်ရောက်အောင်မြင်သွားနိုင်ပြီးအမှန်မြင်သွားရင်အမှန်မှလည်းအကုန်လုံးမပြောက်ဘူးလား အမှားပြောက်၍အမှန်ရောက်ကြအောင်ရှုမှတ်ကြဖို့ပွားများကြဖို့ရန်အတူပဲတိုက်တွန်းသည်ဤသူများမြတ်ဉာဏအပ်သောကုသိုလ်ရေသုံးသောတရားသောကုသိုလ်ပွားများအထုရသောကုသိုလ်ဝေယဝိဇ္ဇဝါဝါတို့ကိုဆောင်ရွက်ပြုလိုအပ်သောကုသိုလ်တရားဝေကြီးပြမြောက်ရန်အတွက်အဖက်ပဲမှဆောင်ရွက်ရသော အာပေးရသောကုသိုလ်ကောင်းကအာလုံးတို့ကြောင့် ကိလေသာဇုခန္ဓာဇုတို့၏ကျုံညဉ့်ရံမှာမြတ်နိဗ္ဗာန်ကိုရတူတူနဲ့ရလွယ်ရောက်လွယ်မျက်မှောက်ပြုနိုင်လွယ်အောင်အာထုပ်ပွားများနိုင်ကြပါစီကို ကိုပေါ့ဣဒ္ဓမေပုညံအကောင်းဆုံးပဲဘုန်းဘုန်းဆိုရအကောင်းဆုံးပဲကွဣဒ္ဓမေပုညံလိုက်ဆိုဣဒ္ဓမေပုညံအာသဝေခယံဟောတုဣဒ္ဓမေပုညံနိဗ္ဗာနတ္တသုတယော နဝကမ္မဓမ္မပူဇာဝတ္ထုငွေ200တဲ့ဒါပိဋိယတော်တဲ့ပါသင်္ကန်းတစုံဒါလည်းပိဋိယတော်သံဃာတော်များသုံးသံဃာတော်များသုံးဈေးဝချိုးခြင်းများစက်ကလူတန်းခြင်းအပျော်ရမကကုသိုလ်ကောင်းမှုအစုစုကျူတန်းမှုတို့ကအကုန်ဝတာပိဋိယတော်တယ်မှာအကုန်လုံးပါသွားပြီးတော့မှအာယုံပြုတ် ယနာသုံးပါးဥသိဋ္ဌာလျက်ယနာသုံးတာသတ္တံကြီးလျက်သေလူပူဇော်ရသောသုတုကောင်းမှုကံသေသုံးဆောက်တည်ရသောသုတုကောင်းမှုကံနိဗ္ဗာန်ရောက်ရန် ပြည့်မှဖြစ်သောဥပသနာတရားတော်မြတ်သူပြည့်ခတ်ယုံနာသက်တုပန်၌ကြောင်းကြမဆိုင်အလိုက်ပင်သာမသိမပฏิပဒါဒေသနာနဲ့အညီမှန်မှန်လိုက်၍သုမရာတွေ့ နာကြားရသောမသာရသောပုဂ္ဂိုလ်ကောင်းမှုကတရားပွဲကြီးပြည့်မြောက်၏အထွတ်အဖက်ဖက်မှလူလီသေးမရှိအောင်ကူညီရသောဆောင်ရွက်ရသောအာထုရသောပုဂ္ဂိုလ်ကောင်းမှုကံ ဤကနာစီအာသဝလိတံသုညာမံသောယနိဗ္ဗာန်သို့ရွတ်ဆောင်နိုင်သည်ပေါရောက်နိုင်သည်မျက်မှောက်ပြုနိုင်သည်ရယူနိုင်သည်ဖြစ်ပါစီတည်းနိဗ္ဗာန်သ တသုကဝအသာသာသူဤမမြင်ရအမှန်မကြားရအမှန်မသိရအမှန်ကိလေသာစုမနာစုတို့ဤယုံမြင်ရအမှန်ညနိဗ္ဗာန်ဤသူစဉ်ကြောင်းတန်းသောမကံသော ပ္ပံတိဟောတု အားဤညကြံ့၍ညသူပါ၏ရေစေသွန်ချာညသူပါ၏မိမိတို့နှင့်သူမျိုးတော်စัจ जा ကုန်သော ဘုသောဘုရား၌ရောက်ရှိနေကြကုန်၏သို့ဘုရားသစ်သို့ရောက်ရှိနေကြကုန်ပြီသောဒီဟောင်းဖဟောင်းဘုဟောင်းဘုဟောင်းဒီဟောင်းမျိုးဟောင်းဒီကုမန္တမဟောင်းဘိသင်္ဃဟောင်းအပေါင်းတို့အားလည်း ရောက်ရာဒါနဘုံဘုရားကနေ၍ဝမ်းမြောက်ဝမ်းသာသာဓုနုမောဘုံရှင်ကောင်းလန်းစေခြင်းငါမြတ်ဖြန့်၍မြတ်ပြုပါ၏ဤသို့သွန်ချမြတ်ပြုပါ၏အသက်သွဲ ကြဝလားသီလထုတ်ခြင်းသင်္ဘိညာစွာဝိနည်းယသုခိတဒုက္ခိတသတ္တဝါအလုံးတို့အားလည်းမြတ်ပြည့် စာဟုသောင်းသောနာဣကြဟုသောင်းသောနာပစ္စည်းပစ္စယအဝါဝါတို့ကိုသောင်းကြ၍နေကြကုန်သောယေနာသောနာအယံသောနာရက်ွယ်သောနာရွာသောနာမျိုးသောနာဤသောနာ တိုင်းဆောင်နာသောဆောင်နာတောင်ဆောင်နာသမုဒ္ဒရာဒီသာသမုဒ္ဒရာအာကာသဇုဘုမဇုတုလောကပါလာသာသနာတော်ကိုအမြဲမပြတ်တောင်းကြ၍နေကြကုန်သောနတ်ကြဗြဟ္မာ လုံးတို့အားလည်းညီမြပြန်၍ညပေးဝေပါကုန်၏ညီမြပြန်၍ညပေးဝေပါကုန်၏ညီမြပြန်၍ညပေးဝေပါကုန်၏ဒီကုံစေတီတော်ကြီးနဲ့တကားဒီတိယပေါင်းဒီတိယပေါင်း သုံးတံလေးသွေအာယုခံတစားဓမ္မယုံကြီးများနဲ့ရင်ပြင်းတော်အကုန်တော်လုံးကိုအောက်ကြရနေကြကုန်သောသံသာရနေကြကုန်သောနတ် သံတော်ချစ်စုဓာတ်တော်မြတ်တို့ကိုနောက်ကြ၍နေကြကုန်သောနတ်တရားမြမအလုံးလူအားလည်းမြင်များပြန့်၍မြတ်ပြုပါကုန်၏မြင်များပြန့်၍မြတ်ပြုပါကုန်၏ သက်သွန်ချရေသက်သွန်ချညပြိပါကုန်၏အလုံးစုံသောသတ္တဝါမှန်သမျှအလုံးစုံ